အနှစ်သာသနာတော်နှစ်2548မြန်မာနှစ်1366ခရစ်နှစ်2004ခုနှစ်ဝါကောင်လပြည်နေ့ဩဂုတ်လ30ရက်နေ့နာယီတွေကလည်းပဲအချိန်ကွာနေပါလားဘုနာယီက၄နာရီထိုးဖို့မိနစ်20 9နာရီက4နာရီထိုးဖို့10မိနစ်အမလေး10မိနစ်တောင်กว่าဒီတော့ဒီကနေ့မေတ္တာစကားပြောရအောင်တဲ့ဘာကြောင့်လဲလို့ဆိုတော့ဘုန်းကြီးအခု9နှစ်လောက်ရှိပါပြီပြည်ပတရားစခန်းနေမှာတရားစခန်းတိုင်းမှာ 10ရက်တရားစခန်းဆိုရင်မေတ္တာဘာဝနာ2ရက်ရက်ပြည့်အာထုတ်ခိုင်းတယ်တတိယရက်ကမှစပြီးတော့ဝိပဿနာအာထုတ်ခိုင်းတယ်ဝိပဿနာအာထုတ်ပြန်တော့လည်းပဲထိုင်တိုင်းထိုင်တိုင်းအစာဦး15မိနစ်မိနစ်20မေတ္တာဘာဝနာပွားပြီးတော့မှဝိပဿနာပွားတရားစခန်းက ရက်နှစ်ပတ်ပဲရက်20ပဲဆိုလို့ရှိရင်အစာဥပထမဒုတိယတတိယ3ရက်အချိန်ပြည့်မေတ္တာဘာဝနာပဲပွားစတုထရက်ကစပြီးဝိပဿနာပွားပွားတဲ့အခါလဲခုနပြောသလိုထိုင်တိုင်းထိုင်တိုင်းထိုင်စား15မိနစ်မိနစ်20မှာမေတ္တာပွားပြီးတော့မှဝိပဿနာကိုမေတ္တာဘာဝနာမေတ္တာ သမာဓိအခြေခံပြီးတော့ ဝိပဿနာဆက်ပွားအဲ့ဒီလိုပဲတရားစခန်းတိုင်းမှာဘုန်းကြီးလုပ်တယ်ယောဂီတွေတော်တော်အကျိုးများပါတယ်ဘာကြောင့်လဲဆိုတော့မေတ္တာကစိတ်ကို ကြည်လင်စေဖြူစင်စေရွှင်လန်းစေငြိမ်းအေးစေ စိတ်ကြည်လင်ဖြူစင်ငြိမ်းအေးတဲ့အခါကျတော့ခန္ဓာကိုယ်ကလည်းပဲငြိမ်းအေးတယ် ပြီးတော့ခန္ဓာကိုယ်ဟာတန့်ရှင်းစင်ကြယ်နေတယ်လို့ခံစားရတယ်အဲ့ဒီစိတ်နဲ့ဝိပဿနာအားထုတ်လိုက်တဲ့အခါကျတော့တမာရီပို့ပြီးတော့ဖြစ်လွယ်တယ်ရလွယ်တယ်မေတ္တာပွားနေရတဲ့အချိန်ကိုယောဂီကပြောနေတာမေတ္တာစိတ်များများဖြစ်လေပြောလေနှစ်သိမ့်ဝမ်းမြောက်မှုတွေပီတိတွေအဲ့ဒါတွေဖြစ်ယတိမွေးရင်တွေထလို့ အခုမကြခင်ကအမေရိကမှာဘော့စတန်မြို့ Insight Meditation Society မှာရက်20တရားပြတော့မော်ဘီမှာနေတဲ့ Swiss သီလရှင်ဒေါ်ရိယညာနေသူကလည်းပဲအဲ့ဒီရောက်နေသူလည်းဝင်ပြီးမေတ္တာဘာဝနာအထုတ်တယ်အဲသူကြတော့ ကြည်လင်ငြိမ်းအေးုံမဟုတ်တော့ဘူးအလင်းအောင်နေပါသူကရသမာဓိကြောင့်ဖြစ်တဲ့လင်းပေါ့အဲ့ဒါပွားတိုင်းပွားတိုင်းသူကအလင်းအောင်ရသူမေတ္တာဘာဝနာတော်တော်ကောင်းတယ်ဒါနဲ့ဒါလည်းမကသေးပါဘူးသူကတော်တော်ကောင်းတာတွေအများကြီးပါပဲဘုန်းကြီးကသူတရား လျှောက်တဲ့အတိုင်းတရားမှတ်စုရေးစေတယ်အင်္ဂလိပ်လိုအဲသူရေးတယ်သူတွေ့သမျှတရားတွေသူရေးတယ်မေတ္တာဘာဝနာတွေ့ကြုံတယ်အဲ့ဒါကိုလို့နောက်ကြတော့တီးဖြတ်ပြီးသုတ်တင်တီးဖြတ်ပြီးတော့အင်္ဂလိပ်လိုမေတ္တာဘာဝနာတရားအတွေ့အကြုံအဲ့ဒါစာအုပ်ရရမယ်စာအုပ်ထုတ်ရမယ်သူပြောတာ သူတွေးတာအမှန်ကောင်းတယ်စိတ်ဝင်စားစရာအမှန်ကောင်းတယ်အဲတော့မေတ္တာဘာဝနာကြီးပဲအထောက်အထားကောင်းတော့ဘုန်းကြီးကသူ့ကိုဆက်ပြီးတော့မေတ္တာဇန်နေပွားနိုင်သည်အထိဆက်ပြီးအထောက်ခိုင်းတယ်အဲအဲ့ဒီဇန်နေဘယ်လဲသူပွားလို့ရဇန်ဆိုတာကအများသိတချို့သိချတာက မြေရှုမိုးပြန်တာကိုဇံလို့သိထားကြတယ်မဟုတ်ပါဘူးဇံဆိုတာအင်မတန်တည်ငြိမ်စူးစိုက်တဲ့တမာရီကိုဇံလို့ခေါ်တာအရှုကအာယုံပေါ်မှာစိုက်ကပ်ပြီးတည်နေတာမလုံးမရက်တည်နေတဲ့စိတ်တမာရီကိုအဲ့ဒါဇံလို့ခေါ်တယ်ဇာယတိဥပနိဇာယတိတိဇာနာဇာယတိဥပနိဇာယတိတိ အာယုံကိုကပ်၍ရှုတတ်သောကြောင့်ဇာဏံဇာမိဤဆိုလိုတာကအရှုကအာယုံပေါ်မှာစိုက်ကပ်ပြီးတော့မလုံမရှက်တည်နေတဲ့တမာတိအဲ့ဒါကိုဇာဏလို့ခေါ်တာသို့တော်လည်းတကူအဘိညာဉ်တွေလိုချင်တယ်ဆိုလို့ရှိရင်တော့အဲ့ဒီတမာတိပေါ်အခြေခံပြီးတော့ဆူတောင်းအဋိဋ္ဌံပြီးတော့ဆက်ပြီးအဲ့ဒီကနေဆက်အထောက်ရတော့ဗောလေ အဲ့ဒီဟာကြရင်တော့တကူဘိညာဉ်ဆိုတာတွေရတော့ဇန်တက်တက်ကတော့တကူဘိညာဉ်မဟုတ်ပါဘူးဇန်တက်တက်ကတော့စိတ်တည်ငြိမ်မှုသမာဓိပဲအဲအာယုံကိုကပ်၍ရှုတတ်သောကြောင့်ဇန်လို့ကျမ်းဂန်ကဖွင့်ပြတယ်ဆိုလိုတာကတော့အရှုခံအာယုံမှာစိုက်ပြီးကပ်ပြီးတည်နေတဲ့စိတ်သမာဓိကိုဇန်လို့ခေါ်တာ အဲ့ဒါကိုပဲကျမ်းဂန်ကအပ္ပနာလို့သုံးတယ်အပ္ပနာလို့သုံးတော့အဲ့ဒီအပ္ပနာကတော့ကျမ်းကျမ်းဂန်များမှာတော့အာယုန်၌သက်ဝင်နေခြင်းလို့ဒီလိုအဓိပ္ပာယ်ဘာသာပြန်ပါတယ်အရသကံနဲ့ဆိုရင်တော့ရှုစိတ်ဟာအရှုခံအာယုန်ထဲမှာမြုပ်ဝင်နေတာကိုအပ္ပနာလို့ခေါ်တယ် အဲ့ဒါကိုပဲစာကတော့သက်ဝင်တယ်လို့ခေါ်တာမြုပ်ဝင်နေတယ်ဆိုတော့စိတ်ကအပြင်ထွက်အောင်မလားထွက်တော့ဘူးအဲ့ဒါပြောတာအပ္ပနာအဲ့ဒီအပ္ပနာကိုအင်္ဂလိပ်က absorption လို့ဘာသာပြန်တယ်ဟာတော်တော်ကောင်းတယ်အဲ့ဒါကတော့ဒီစကားလုံးကအပ္ပနာရဲ့အဓိပ္ပာယ်မှီတယ် absorption the mind is totally absorbed into the object စိတ်ဟာအရှုခံအာယုန်ထဲမှာလုံးဝမြုပ်ဝင်နေတယ် absorption အဲ့ဒါအပ္ပနာလို့ခေါ်တယ်အတိပ္ပယ်ကဇံမဲ့အတူတူပဲအာယုန်ထဲမှာစိုက်မြုပ်ဝင်နေတော့ဒီစိတ်ဟာတခြားအာယုန်စီမရောက်တော့အဲ့ဒါသမာဓိပဲဒါကြောင့် ဇန်တမာရီလို့သုံးတယ်အပ္ပနာတမာရီလို့သုံးတယ်အတိပဲအတူတူပဲဒါကြောင့်ကျောင်းမှာတော့ဘုန်းကြီးကတိတိကျကျတရားဟောတဲ့အချိန်ကနဲနေတော့အဲ့ဒီမေတ္တာဘာဝနာ ပွားပုံကိုသေသေးချာချာဒီတိတိကျကျကြီးမပြောဘူးပြောတော့ပြောပါတယ်ရှေးကပြောဦးပါတယ်ဘယ်လိုပွားဆိုတာပြောတော့ပြောဦးတယ် အဲလေးလေးနက်နက်သားတိတိကျကျမဟုတ်ပွားတလောက်အောင်တော့ပြောပါတယ်ပြီးတော့ဒီမှာလည်းပဲတချို့ယောဂီများစိတ်ဝင်စားတဲ့ယောဂီများတရားစစ်တဲ့အခါမှာဝိပဿနာတလားခွဲနှစ်လားအထုတ်ပြီးရင်မေတ္တာဘာဝနာဘုန်းကြီးပွားခိုင်းပါတယ် ဦးတော်ဘုန်းကြီးကဟိုနိုင်ငံခြားသားပဲကြောင်ရောက်ပြန်တော့လေနိုင်ငံခြားသားပဲတရားစစ်ရတာဖြစ်နေကိုယ်နိုင်ငံသားတွေတရားမစစ်နိုင်ဘူးဖြစ်နေတော့အဲဒါကြောင့်အဲ့ဒီမေတ္တာဘာဝနာကြာကြာနာနာအပွားမခိုင်းနိုင်ဘူးရှေးကတော့အပွားခိုင်းပါတယ်ပွားခိုင်းလို့တချို့မေတ္တာဘာဝနာရဲ့အရာသာ တွေ့တဲ့ယောဂီတွေတော်တော်များများရှိပါတယ်ရှေးကယောဂီတွေ ဒီတော့အခုလည်းပဲစိတ်ဝင်စားတဲ့ယောဂီပွားနိုင်အောင်လို့ပွားပုံလေးဟိုဘုန်းကြီးကနည်းနည်းပြောမလို့ပါမေတ္တာပွားပုံလေးမေတ္တာဘာဝနာဆိုတာမိမိတဏ္ဍာ၌ဖြစ်ပွားအောင်အထုတ်ခြင်းသို့မဟုတ်ဖြစ်ပွားစေခြင်းလို့အဓိပ္ပာယ်ရမေတ္တာဘာဝနာဆိုတာ မေတ္တာစိတ်ကိုမိမိတဏ္ဍာ၌ဖြစ်ပွားစေခြင်းဖြစ်ပွားအောင်အထုတ်ခြင်းအဲတော့မေတ္တာဘာဝနာဆိုတာမေတ္တာကိုယ်တဏ္ဍာမှာဖြစ်အောင်အထုတ်တာလားသူတစ်ပါးတဏ္ဍာမှာဖြစ်အောင်အထုတ်တာလားအဲမိမိတဏ္ဍာမှာဖြစ်ပွားအောင်အထုတ်တာဒီတော့ မိမိတဏ္ဍာမှာမေတ္တာစိတ်တဖွာဖွာဖြစ်နေပြီဆိုရင်တ attva တွေရဲ့ကောင်းကျိုးချမ်းသာလိုလားတဲ့စိတ်တ attva တွေချမ်းသာစေလိုတဲ့မေတ္တာစိတ်အင်္ဂေါအားကောင်းနဲ့ဖြစ်နေပြီဆိုလို့ရှိရင်အဲ့ဒီမေတ္တာစိတ်ဓာတ်ဟာ သူတော်ဘာကိုကောရောင်ပြန်မဟနိုင်ဘူးလားဟနိုင်တယ်ရောင်ပြန်ဟနိုင်တယ် ဒါကြောင့်မြတ်စွာဘုရားကမေတ္တာအကျိုး30တပါးထဲမှာမေတ္တာပွားသူကို လူတွေကလည်းချစ်ခင်ကြတယ်တဲ့လူမှတပါးတခြားတ attva တွေကလည်းချစ်ခင်ကြတယ်တဲ့လူမှတပါးတခြားတ attva သနတ်ပြမတရိษံအပေဘုံသူပေဘုံသားအလုံးပေါ့ချစ်ခင်ကြတယ် နတ်တွေကလည်းစောင့်ရှောက်ကြတယ်တဲ့အကျိုးတစ်စက်တစ်ပါးမှရတာဟောတော့ဘာကြောင့်လဲဆိုတော့မေတ္တာစိတ်တကယ်ရှိတဲ့ပုဂ္ဂိုလ်ကနှုတ်နဲ့ပြောလဲသူတစ်ပါးအပြစ်ပြောပါမလားမပြောဘူးသူတစ်ပါးထိခိုက်စေမဲ့ဟာ မပြောဘူးသူတစ်ပါးအကျိုးရှိစေမဲ့ဟာမထိခိုက်မဲ့ဟာပဲပြောတယ် ကိုကပြုလုပ်ပြန်တော့လေသူတစ်ပါးထိခိုက်မဲ့ဟာဘယ်တော့မှမလုပ်ဘူးအဲစိတ်ထားကိုကလည်းပဲတတ္တဝါအလုံးချမ်းသာစေခြင်းနေတဲ့စိတ်ထားဆိုတော့အဲ့ဒီစိတ်ထားဟာနူးညံ့တဲ့စိတ်ထားလားကြမ်းတမ်းတဲ့စိတ်ထားလားနူးညံ့တဲ့စိတ်ထားပဲအဲ့တော့နူးညံ့တဲ့စိတ်ထားမိမိတဏ္ဍာမှာဖြစ်နေပြီဆိုရင်မိမိရုပ်တဏ္ဍာကရော နူးညံ့သိမ်မွေ့မလားခက်ထန်ကြမ်းတမ်းမလားအဲ့တော့စိတ်ကလည်းနူးညံ့သိမ်မွေ့ကိုယ်ကလည်းနူးညံ့သိမ်မွေ့နှုတ်ကလည်းနူးညံ့သိမ်မွေ့တယ်ဆိုတော့အဲ့ဒီပုဂ္ဂိုလ်မချစ်ခင်တဲ့ပုလူရှိပါမလားရှိပါဘူးဗျာအဲမချစ်ခင်တဲ့လူမရှိဘူးဒီတော့အထူးသူတစ်ပါးဟိုကျမ်းမာပါစေချမ်းသာပါစေစသည် သူတော်ဘာကိုအများထင်တယ်လို့မေတ္တာပို့ဖို့လိုသေးသလားကိုယ်မှာမေတ္တာရှိနေဒီမေတ္တာကပို့ပြီးသားဖြစ်မနေဘူးလားအဲပို့ပြီးသားဖြစ်နေတာပဲအဲထူးပို့เสียမလို့ဒါကြောင့်မေတ္တာပို့တာမဟုတ်ဘူးမေတ္တာပွားတာမေတ္တာပွားတယ်ဆိုတာမေတ္တာစိတ်မိမိတဏ္ဍာမှာဖြစ်ပွားအောင်အကျဉ်းငြိမ်အဖန်ဖန်ဆင်ញင်နှလုံးသွင်းလေ့ကျင့်ပွားများတာ ဒါကြောင့်မို့ယောဂီတို့စာအုပ်ထဲမှာတွေ့မှာပေါ့ချမ်းမြေ့တာကြောင့်မေတ္တာပို့ရန်ဆိုတာမတွေ့ဘူးလားဟဲ့ပို့ရန်လားပွားရန်လားအဲအဲ့ဒီလိုလောက်တော့ပွားရန်ဟုတ်ကဲ့လားအဲအဲ့ဒီစကလုံးကသေသေးချာချာဂရုစိုက်သုံးထားလား မေတ္တာပို့ရမဟုတ်ဘူးဝါရံပို့ရင်တဲ့လူကကိုယ်မရှိတာပို့လို့ရမလားမရဘူးပထမဆုံးကိုယ်ရှိအောင်ပွားရအောင်မှာမဟုတ်လားအဲကိုယ်ရှိအောင်ပွားလို့ကိုယ်ရှိပြီဆိုတော့အထူးပို့เสียလို့သေးလားအဲသူဟာသူမေတ္တာရှံကြနေတာပေါ့မဟုတ်ဘူးလားဒါကြောင့်မေတ္တာပွားသည် မေတ္တာပွားတယ်ဆိုတာမေတ္တာဆိုတာဘာလဲတတ္တဝါတွေရဲ့တတ္တဝါတွေကို ကြီးပွားချမ်းသာစေလိုသောစိတ်တတ္တဝါတွေကောင်းကျိုးရစေလိုသောစိတ်တတ္တဝါတို့ကိုယ်ဆင်းရဲစိတ်ဆင်းရဲကင်းစေလိုသောစိတ်ဒါမဟုတ်လားအဲ့ဒါမေတ္တာပဲဒီမေတ္တာက အမျိုးသားနဲ့အမျိုးသမီးချစ်ခင်တဲ့မေတ္တာမဟုတ်ဘူး အမျိုးသားအမျိုးသမီးချစ်ခင်တယ်ဆိုတာမေတ္တာမဟုတ်ဘူးဘာတော့အဲတဏှာပေါ့ဟုတ်ကဲ့လားတတ္တဝါကိုကြီးပွားစေလိုတဲ့စိတ်ကောင်းကျိုးချမ်းသာရလေလို့တဲ့စိတ်ဆင်းရဲကင်းစေလိုတဲ့စိတ်သီးတာနဲ့ဘာလဲမေတ္တာဟုတ်ကဲ့လားအဲ့ဒီစိတ်မိမိတဏ္ဍာတစ်ဖာဝါဖြစ်ပွားအောင်ဆင်ញံနှလုံးသွင်း ပွားများရသည်ဆိုမေတ္တာဆိုသည်မှာမေတ္တာဆိုသည်မှာတတ္တဝါများကိုတတ္တဝါများကိုကြီးပွားချမ်းသာစေလိုသောစိတ်ကိုခေါ်ပါသည်ကြီးပွားချမ်းသာစေလိုသောစိတ်ကိုခေါ်ပါသည်မေတ္တာဆိုသည်မှာမေတ္တာဆိုသည်မှာတတ္တဝါများကိုတတ္တဝါများကိုကြီးပွားချမ်းသာစေလိုသောစိတ်ကိုခေါ်ပါသည်ကြီးပွား ဆိုတတ္တဝါများ၏ ကောင်းကျိုးချမ်းသာကိုလိုလားသောစိတ်ကိုခေါ်ပါသည်တတ္တဝါများဤကောင်းကျိုးချမ်းသာကိုလိုလားသောစိတ်ကိုခေါ်ပါသည် တ္တဝါတို့ကိုမညှိတွယ်ပဲချစ်ခင်သောစိတ်ကိုခေါ်ပါသည်တတ္တဝါတို့ကိုမညှိတွယ်ပဲချစ်ခင်သောစိတ်ကိုခေါ်ပါသည် ညည်းတွယ်လျက်ချစ်ခင်တဲ့စိတ်ကတော့ဘာတော့အဲတဏှာဟုတ်လားတဏှာကညည်းတယ်မေတ္တာကမညည်းဘူးဟုတ်ကဲ့လားတတ္တဝါတို့ကိုကိုယ်ဆင်းရဲစိတ်ဆင်းရဲကင်းစေလိုသောစိတ်ကိုခေါ်ပါသည်တတ္တဝါတို့ကိုတတ္တဝါတို့ကို ကိုဆင်းရဲစိတ်ဆင်းရဲကင်းစေလိုသောစိတ်ကိုခေါ်ပါသည်ကိုဆင်းရဲစိတ်ဆင်းရဲကင်းစေလိုသောစိတ်ကိုခေါ်ပါသည်ဆို မေတ္တာဆိုသည်မှာ ဆိုသည်မှာ တိယလို့စိတ်ထဲပေါ်လာတာပြောရအောင်မကြာခင်ကအမေရိကန်နိုင်ငံလော့စ်အိန်ဂျယ်စ်မြို့မှာတရားစခန်းဖွင့်ပြီးတရားပြအဲ့ဒီမှာမြန်မာအမျိုးသားအမျိုးအမျိုးသမီးတွေအထောက်ကြတာပါအမျိုးသား35ဦးဒုံလဘယဟန်ဝတ်ပြီးတော့အထောက်တယ် 35ဦးကဒုံလဘယဟန်ဝတ်တယ်ပြီးတော့နှစ်ဦးကတော့ရှင်သာမဏေအဲလောစင်ဂျယ်ရီမျိုးကလည်းမဟုတ်ဘူးဟိုးအဝေးကြီးမိုင်မောင်း2300လောက်ဝေးတဲ့နေရာအမျိုးသားတွေပါလာပြီးတော့အဲ့ဒီမှာဝတ်ပြီးအထောက်ကြသူတို့တော်တော်စိတ်ပါလက်ပါရှိကြတယ် သို့တော့လည်းဟိုဆရာတန်ရောစင်တော့ရှိတာပေါ့လေများသောအားဖြင့်ဆရာတန်ရောစင်နဲ့လာကြတာပေါ့အဲ့ဒါယဟန်နေရော ရှင်သာမဏေရောအမျိုးသားအမျိုးသမီးယောဂီရောစောစောကဘုန်းကြီးပြောသလိုနှစ်ရက်မေတ္တာဘာဝနာအပြည့်အထုတ်ခိုင်းတယ်။နောက်တတိယရက်ကစပြီးတော့ ထိုင်တိုင်းထိုင်တိုင်းမေတ္တာဘာဝနာ15မိနစ်မိနစ်20ပွားပွားပြီးတော့မှဝိပဿနာပွားအဲခိုင်းတယ်အဲ့ဒါဒကာတယောက်အသက်90လောက်ပေါ့လေယဟန်ဝပီအာထုတ်တာတရားလျှောက်တော့ဘယ်နဲ့လျှောက်လဲလို့ဆိုတော့မေတ္တာဘာဝနာနှစ်ရက်အာထုတ်မိပြီးတော့ဘယ်နဲ့လျှောက်လဲလို့ဆိုတော့တဲအစွမ်းထက်တာပဲတဲ့ သူတရားလျှောက်တော့အဲ့ဒီကစတယ်တဲအစွမ်းထက်တာပဲတဲ့ဘာအစွမ်းထက်တာလဲမေတ္တာပါဗျာတဲ့အစွမ်းထက်လိုက်တာတဲ့ဘယ်လိုလဲပြောသမှာအောင် စိတ်ထဲမှာပျော်ပြီးတော့နှစ်သိမ့်အားရနေတော့မကဘူးဗျာတဲ့စိတ်ကဖြူပြီးကြည်လာတဲ့အခါကျတော့ခန္ဓာကိုယ်ကြီးကပေါ့လာ ပေါ်လာရုံမကဘူးဗျာတဲ့ကြားတော့ခန္ဓာကိုယ်ကြီးကအထက်ရွေ့အထက်မြောက်လာသလိုခံစားရတယ်တကယ်မြောက်လားမမြောက်လားတော့မသိဘူးတဲ့ဒါမဲ့လို့တပည့်တော်တော့အထက်မြောက်လာသလိုခံစားရတယ်ဒါကြောင့်စိတ်ထဲမှာအဲ့ဒီတုန်းကတည်းကမဲမေတ္တာတဲအစွမ်းထက်ပါလားလို့စိတ်ထဲကအောင်းမိတယ်အဲ့ဒီနောက်တပည့်တော်ထိုင်နိုင်ထိုင်နိုင်အဲ့ဒီအတိုင်းပဲဖြစ်ပါတယ်ဗျာတဲ့မေတ္တာရဲ့ စွမ်းအာရောမေတ္တာတမာရီရဲ့စွမ်းအာရောနှစ်ခုပေါင်းတာပေါ့လေအဲဒါကြောင့်ဒီလိုခံစားတကယ်အာထုတ်တကယ်ပွားရင်တကယ်ကိုအကျိုးများတာအမှန်တန်ကျိုးများတယ်ဒီတော့ကျမ်းဂန်လာကျမ်းဂန်ကဘလို့ဆိုရဲဗညာဆိုရဲဆိုတာအဲ့ဒါဒီနေ့ပြောဖို့မဟုတ်ဘူးမေတ္တာပွားတယ်ဆိုတာဒီလိုပွားရတယ်လို့ပွားဖို့ပြောခြင်းပါ ခုနပြောတဲ့အတိုင်းပဲတတ္တဝါတွေကောင်းစားချမ်းသာစေလိုတဲ့စိတ်ကြီးပွားစေလိုတဲ့စိတ်ကိုယ်စိတ်ဆင်းရဲကင်းစေလိုတဲ့စိတ်အဲ့ဒီမေတ္တာစိတ်မိမိတဏ္ဍမှာတဖွာပွားဖြစ်ပွားအောင်ဆင်ញင်နှလုံးသွင်းပွားများတာကိုမေတ္တာဘာဝနာခေါ်တယ်အဲ့လိုဆင်ញင်နှလုံးသွင်းပွားများတဲ့အခါစိတ်အဆူလေးကပါရစိတ်အဆူလေးကလမ်းကြောင်းပြီးတော့မေတ္တာစိတ်ကဖြစ်တယ် ဒါပေမဲ့စိတ်အဆူကရှည်နေရင်ဖြစ်စေမြားနေရင်ဖြစ်စေမေတ္တာစိတ်မဖြစ်ပေါ်ဘဲနဲ့စိတ်အဆူမှာပဲသကလုံးတင်ပြီးတော့နေတယ်အဲ့ဒါလို့ဆိုလို့ရှိရင်မေတ္တာပွားတာခီးမရောက်ဘူးပေါ့ရွရွမြပဲဖြစ်နေတယ်အဲဟိုမြန်မာပြည်မှာယူဆကြရတယ်လို့မေတ္တာ ပို့တာပဲဖြစ်နေတယ်စနှုတ်ကယုတ်ပြီတပေတတ္တာအဝေရာဟွန်တုအပြပိစာဟွန်တုအနိကာဟွန်တုဒုက္ခိအတနံပရိဟရန္တုအဲတချို့ကအဲ့ဒီပါဠိရွတ်တဲ့အဘာကြနေတဲ့အခါကျတော့မေတ္တာပွားတာပါဠိရွတ်ပွားတယ်ပါဠိရွတ်ပွားတော့အဲ့ဒီပါဠိသူနားလဲသလားဆိုတော့နားမလဲအဲ့တော့သကလုံးပေါ်မှာပဲသူစိတ်တင်းနေတာပေါ့ အဲမြန်မာစကားလုံးနဲ့ဆိုပြီးပွားတဲ့အခါမှာလဲဆိုတဲ့စကားရှည်နေရင်ဖြစ်စေမြားနေရင်ဖြစ်စေအဲ့ဒီစကားလုံးပေါ်စကားပေါ်မှာပဲစကားဝကြပေါ်မှာပဲစိတ်ကတင်နေတော့မေတ္တာစိတ်မဖြစ်ဘူးဒါကြောင့်စကားဝကြနည်းနည်းတူတူနဲ့မေတ္တာစိတ်ဖြစ်ပေါ်အောင်လှုံ့ဆော်ပေးရတယ်လမ်းညွှန်ပေးရတယ် အလုံးသတ္တဝါတွေကျမ်းမာကြပါစေချမ်းသာကြပါစေကိုယ်စင်ရဲ့စိတ်စင်ရဲ့ကင်းကြပါစေအဲ့ဒါလောက်ဆိုလဲရပြီအဲဒီတဲ့တို့ရဲ့အစစအရာရာဆင်ပြေကြပါစေသွားနိုင်တယ်တိတဲ့တော့မပူနဲ့အဲများသွားလိမ့်မယ်များသွားရင်စကလုံးပေါ်ပဲစိတ်တင်တော့အဲ့ဒီစကားဝဲကြတာမေတ္တာစိတ်ဖြစ်ပေါ်အောင်လမ်းမညွန်နိုင်မနှိုးဆွနိုင်တော့ အလုံးတ attva တွေကျမ်းမာကြပါစေချမ်းသာကြပါစေကိုယ်စင်ရဲ့စိတ်စင်ရဲ့ကင်းကြပါစေစသအစဉ်ပြေကြပါစေတ attva အလုံးကိုမေတ္တာပွားတာတ attva အလုံးကျမ်းမာချမ်းသာစေလိုတဲ့စိတ်စင်ရဲ့ကင်းစေလိုတဲ့စိတ်မိမိတဏ္ဍာမှာဖြစ်ပွားအောင်ဆင်ခြင်နှလုံးသွင်းပွားများတာဒါတချို့အယူရှိတယ်မေတ္တာပွားတာဟာ အပွားကံပုဂ္ဂိုလ်စိတ်แท้မြင်ရမြင်အောင်ကြည့်ရမယ်မြင်အောင်ကြည့်လို့စိတ်แท้မြင်မှပွားရမယ်လို့အဲဒါလို့ပြောကြတယ်ကျမ်းဂန်ကတော့အဲ့လိုမဆိုပါဘူးအပွားကံပါအာယုံပုဂ္ဂိုလ်စီစိတ်အာယုံပြုစိတ်ညှို့ပြီးတော့အဲ့ဒီပုဂ္ဂိုလ်ကျမ်းမှာချမ်းသာစေလိုတဲ့စိတ်ဖြစ်ဖို့ရာအတွက်ပဲဆင်ញင်နှလုံးသွင်းပွားများဖို့မိန့်ပါတယ်ပုံပေါ်အောင် ကြည့်ဖို့မမိတ်ပါဘူးဒီကအဲ့ဒီပုံပေါ်မှပွားရမယ်ဆိုရင်ဆိုကြပါစို့ကိုအမေဖေကိုပွားတယ်ဆိုရင်အမေဖေစိတ်ထဲမြင်အောင်ကြည့်ရတယ်ကြည့်ပြီးမှပွားရတယ်တခါတရံကြတော့အမေဖေကိုစဉ်းစားတာတောင်စိတ်ထဲမပေါ်တဲ့အခါရှိတယ် အဲ့တော့မပေါ်ပေါ်အောင်စိတ်ကကြည်လေစဉ်းစားလေမပေါ်လေနဲ့နောက်ကြချွေတီတီကြတာအဲ့ဒီခါကျတော့မေတ္တာစိတ်ကဘယ်ရောက်မှမသိဘူးတခါနောက်တစ်ခုကအပွားကအာယုံပုဂ္ဂိုလ်အာယုံပုဂ္ဂိုလ်သတ္တဝါအာယုံမိမိစိတ်ထဲပုံမှာပွားရမယ်ဆိုရင် တလောကလုံးမှာရှိတဲ့တတ္တဝါတွေကိုခြုံပြီးတော့တပ္ပေတတ္တာအဝေရာဟွန်တုတတ္တဝါမှန်သမျှဘေးရန်ကင်းကြပါစေလို့တလောကလုံးမှာရှိရှိသမျှတတ္တဝါတွေကိုအနောဒိမေတ္တာအနေနဲ့ပိုင်းခြားသတ်မှတ်မှုမရှိဘဲပွားတော့တလောကလုံးမှာရှိတဲ့တ attva တွေကိုယ်စိတ်ကမြင်အောင်ကြည့်နိုင်မှာမလားမမြင်နိုင်ဘူးတချို့တ attva ကြမြင်ဘူးရဲ့လား မမြင်ဘူးတာဘယ်လိုလုပ်မြင်အောင်ကြည့်လို့မြင်ဘူးတာတောင်မြင်ဖို့မလွယ်တာမဟုတ်လားမြင်ဖို့မလွယ်ဘူးအခုဒီဓမ္မယုံနဲ့ပရိသတ်ပဲအာယုံပြုပြီးတော့ဓမ္မယုံအတွင်းမှနေအာလုံးတ attva တွေကျမ်းမာကြပါစေချမ်းသာကြပါစေကိုယ်ဆင်းရဲကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေ အစကအရာရာအဆင်ပြေကြပါစေဓမ္မယုံလေးချင်းချင်းလေးပဲစိတ်ထဲမှာဒီထဲရှိတယ်လူတွေအကုန်ပေါ်ပါမလားအဲ့ဒါလို့ဆိုပေါ်မှသာပွားရမယ်ဆိုလို့ရှိရင်တော့ပွားလို့ရတော့မလားအဲ့ဒါမဟုတ်ဘူးကျမ်းဂန်ကလည်းပေါ်အောင်ကြည့်ရမယ်လို့မပါပါဘူး အပွားကံပုဂ္ဂိုလ်စီကို စိတ်ညွတ်ထားပြီးသူ့အာယုံပြုပြီးတော့သူ့ကိုချမ်းသာစေလိုတဲ့စိတ်မိမိတဏ္ဍဖြစ်ပွားအောင်ဆင်ញင်နှလုံးသွင်းပွားများတာဟာဒါအပေဘုံသူဘုံသားတွေပွားတဲ့အခါကျတော့လေအပေဘုံသူဘုံသားတွေငရဲကြာနေတဲ့ပုံကိုယ်တွေတိရစ္ဆာန်တွေအဲ့ဒါတွေပွားတဲ့အခါကျတော့လည်းပဲအနောဒိဘောတတ္တဝါအလုံးခြုံပွားတော့ တိုင်ကိုကအပေပုံသူပုံများမြင်ဘူးလားမြင်ပါဘူးဘယ်နဲ့လို့စိတ်แท้ပေါ်မလို့ဟုတ်ကဲ့လားနတ်ကောမြင်ဘူးလားမြင်ပါဘူးပွဲသေးပဲတွေ့ဘူးလားမဟုတ်လားပွဲသေးပဲအချွန်တက်တွေနဲ့တွေ့ဘူးတယ်အယုတ်တွေလည်းပဲချွန်တက်တွေနဲ့တွေ့ဘူးတယ်တကယ်နတ်စစ်စစ်ကကိုတွေ့ဘူးတာမဟုတ်တော့ဘယ်လိုလုပ်ပြီးတော့မြင်အောင်ကြည့်မလို့ ဟုတ်ကဲ့လားအဲ့ဒါကြောင့်အဲ့ဒါမမှားစေရဘူးမြင်မှပွားရမှာမဟုတ်ဘူးပွားလို့တဲ့ပုံကိုစီစိတ်ညွတ်ထားပြီးတော့သူ့အာယုံပြုပြုပြီးသူ့ချမ်းသာစေလို့ချမ်းသာစေလို့တဲ့စိတ်မိမိတဏ္ဍတဖွာပွားဖြစ်ပွားအောင်ဆင်ញံနှလုံးသွင်းပွားများတာအဲ့ဒါမေတ္တာဘာဝနာဒီတော့အဲ့ဒီမေတ္တာဘာဝနာ နှမျိုးရှိတယ် ဩဒိတောဖရဏမေတ္တာတဲ့ပုဂ္ဂိုလ်တ attva ပိုင်းခြားသတ်မှတ်ပြီးတော့မေတ္တာစိတ်ဖြန့်တာတဲ့ပိုင်းခြားသတ်မှတ်တယ်ဆိုတာဓမ္မယုံထဲကပြိဋ္ဌကျမ်းပါပါစေဆိုတော့ဓမ္မယုံပြမကပြိဋ္ဌမပါဘူးပေါ့ဟုတ်ကဲ့လားချမ်းမြေ့တာတွေကပြိဋ္ဌကျမ်းပါပါစေဆိုတော့ဟိုလမ်းပေါ်ကပြိဋ္ဌပါလား အဲ့ဒါကိုဩဒီမေတ္တာခေါ်တယ်ပိုင်ခြားသတ်မှတ်ထားတဲ့မေတ္တာအဲ့ဒါကိုပဲကျမ်းဂန်ကတော့ဩဒီသောဖရဏမေတ္တာလို့ခေါ်သုံးတယ်အဲတူတူကတော့ဩဒီမေတ္တာပိုင်ခြားသတ်မှတ်မှုရှိတဲ့မေတ္တာဒီလိုမဟုတ်ဘဲနဲ့လောကမှာရှိရှိသမျှတ attva အလုံးတက်ရှိတ attva အလုံးကိုခြုံပွားတော့ပိုင်ခြားသတ်မှတ်မှုရှိသလားမရှိဘူးလားဟမ် တတ္တဝါအားလုံးကိုပွားတာလေရှိသမျှတတ္တဝါတွေပိုင်းခြားသတ်မှတ်မှုရှိသလားမရှိဘူးလားမရှိဘူးပေါ့အဲ့ဒီမရှိတဲ့အခါကျတော့အနောဒိမေတ္တာခေါ်တယ်ဒီကဓာအောက်ချိုက်ဓာတွေမဟုတ်ဘူးကျမ်းဂန်ကတော့အနောဒိသောဖရဏမေတ္တာလို့ဒီလိုအရှိသုံးတယ်အဲအတူကတော့အနောဒိမေတ္တာ ပိုင်းခြားတတ်မှမှုမရှိဘူးတက်ရှိတ attva အားလုံးပိုးရွာချဘုံကြဘိုးချင်းငါစစင်ကောင်ကြီး ဝေရငါကြီးနတ်ပြန်မာသူအပေဘုံသူပေဘုံသားအားလုံးအနောဒိမေတ္တာဩဒိမေတ္တာကပိုင်းခြားတတ်မှမှုရှိတဲ့မေတ္တာပိုင်းခြားသတ်မှတ်ပွားတယ်ဆိုတော့တဦးတယောက်ကို ပိုင်းခြားသတ်မှတ်ပွားလို့လည်းရတယ်မိသားစုတစုကိုပိုင်းခြားသတ်မှတ်လည်းပွားလည်းရတယ် တအိမ်တောင်ကိုပိုင်းခြားသတ်မှတ်ပွားလေရတယ်တရွာတစ်မြို့ကိုပိုင်းခြားသတ်မှတ်ပွားလေရတယ်တနိုင်ငံပိုင်းခြားသတ်မှတ်ပွားလေရတယ်ဒါမှမဟုတ်အရက်မျက်နှာတမျက်နှာမှာရှိတဲ့တတ္တဝါတွေလို့ပိုင်းခြားသတ်မှတ်ပြီးပွားလေရတယ်အဲ့ဒါအကုန်လုံးဩဒီမေတ္တာကြီးပဲဒါပိုင်းခြားသတ်မှတ်တဲ့သတ်မှတ်ပွားတဲ့မေတ္တာနဲ့မပိုင်းခြားမသတ်မှတ်ပဲတတ္တဝါအားလုံး ရည်ရွယ်ပြီးပွားတဲ့မေတ္တာဘာထူးသလဲဆိုတော့ပိုင်းခြားတတ်မှတ်ပွားတော့အာယုံပြုရတာနေခြင်းနဲ့အတွေ့လွယ်ကူတယ်ပေါ့အဲ့ဒီတော့မေတ္တာစိတ်လည်းဖြစ်လွယ်တယ်စိတ်လည်းငြိမ်လွယ်တယ်ပေါ့အနောတိမေတ္တာပိုင်းခြားတတ်မှတ်မှုမရှိဘဲပွားတဲ့အခါကျတော့တလောကလုံးရှိတဲ့တ attva တွေပေါ်စိတ်ကဖြန့်ပြီးထားရတဲ့အခါကျတော့ နေကြတာပေါ့နေကြတော့စုစည်းစူးစိုက်တဲ့တမာရီအားသေးတယ်ပေါ့မေတ္တာစိတ်ကတော့ဖြစ်ပါတယ်သို့တော်လည်းစူးစိုက်တည်ငြိမ်မှုတမာရီကြတော့မဖြစ်ဘူးတမာရီဆိုတာအာယုံတစ်ခုထဲမှာစုစည်းစူးစိုက်တည်နေတာကိုတမာရီလို့ခေါ်တယ်အာယုံတစ်ခုထဲမှာစုစည်းစူးစိုက်ပြီးတည်နေတာကိုတမာရီခေါ်တယ်ဒါကြောင့်မို့ တတ္တဝါအားလုံးကို အပေါ်မှာမေတ္တာစိတ်ဖြန့်ရတဲ့အခါကျတော့အာယုန်နဲ့ပဲကျဲနေတဲ့အတွက်စူးစီးစူးစိုက်တည်ငြိမ်မှုအာ မရှိဘူးမကောင်းသို့တော့မေတ္တာစိတ်ကတော့ဖြစ်တယ်တမာရီအာနေတယ်ပေါ့ဩဒီမေတ္တာပုဂ္ဂိုလ်တဦးသို့မဟုတ်ပုဂ္ဂိုလ်နှစ်ဦးစသည်အဲ့လိုပိုင်းခြားသတ်မှတ်တဲ့အခါကျတော့အာယုံပြုရတာနေခြင်းတဲ့အတွက် စိတ်ဆုစီစူးစိုက်တည်ငြိမ်မှု အာကောင်းတဲ့မေတ္တာစိတ်လည်းဖြစ်တယ်အဲလိုကြွားချတဲ့ဒါကြောင့်တမာတိဖြစ်ခြင်းလို့ပွားရင်ဩဒိမေတ္တာပွားမေတ္တာစိတ်ဖြစ်ပြီးတော့မိမိမှာမေတ္တာစိတ်ကြောင့်ကြည်လင်မှုကြည်နူးမှုငြိမ်းချမ်းမှုအေးမြတ်မှုခံစားလိုတယ်ဆိုလို့ရှိရဲ့နော်အနောဒိမေတ္တာတတ္တဝါအလုံးပွား အဲသူကတော့မေတ္တာစိတ် ဖြစ်တဲ့အတွက်ကြည်လွန်ကြည်နူးမှုငြိမ်းချမ်းအေးမြမှုပျော်မှုနှစ်သိမ့်အာရမှုဒါတွေဖြစ်တော့ဖြစ်တယ်ဒါပေမဲ့စိတ်ကတော့တည်ငြိမ်မှုအားသေးတယ်ပေါ့အဲဩဒီအနေနဲ့ပုဂ္ဂိုလ်တူပိုင်းခြားသတ်မှတ်ပွားပြီဆိုလို့ရှိရင်တော့ပြုရတဲ့အာယုံကနေခြင်းတဲ့အတွက်စိတ်တည်ငြိမ်မှုအကောင်းတယ် စိတ်တည်ငြိမ်မှုအားကောင်းသလောက်မေတ္တာအားကလည်းပဲကောင်းတယ်ဒါပေမဲ့တခါတရံမှာမေတ္တာပွားနေပြီမဲ့လို့မေတ္တာစိတ်မဖြစ်ဘဲနဲ့စိတ်အဆူလေးတွေဖြစ်ဖြစ်နေတတ်တယ်လည်းရှိတယ်အဲ့ဒါလိုဖြစ်နေပြီဆိုလို့ရှိရင်စိတ်အဆူကိုရပ်ထားလိုက်မထဲနဲ့မထဲဘဲနဲ့စိတ်ကတင်ဆင်ញင်နှလုံးသွင်းတတ္တဝါတွေကြံ့မာကြပါစေချမ်းသာကြပါစေလို့ တ attva တွေကိုချမ်းသာစေခြင်းနဲ့စိတ်ကိုဆင်းရဲစိတ်ဆင်းရဲမရှိစေခြင်းနဲ့စိတ်ကြီးပွားစေခြင်းနဲ့စိတ်အဲ့ဒီစိတ်ဖြစ်အောင်ပဲစိတ်အနေနဲ့ပဲနှလုံးသွင်းတော့စိတ်ကမဆူနဲ့တော့သို့တော်လည်းပဲဆိုပွားလို့ရှိရင်တော့ပိုးပြီးတော့မေတ္တာစိတ်အဖြစ်များတယ်တမာရီအားကောင်းတယ်ဒါတော့သိကြတယ်ဆိုပွားတော့အဲတခါတရံလေးပဲအဲ့ဒီစကလုံးပေါ်တင်းတင်းနေတတ်တယ် ဒီအဲ့လိုပွားတဲ့အခါမှာဩဒီအနေနဲ့ပုဂ္ဂိုလ်ပိုင်းခြားသတ်မှတ်ပွားရင်ဖြစ်တတ်တာလေးတွေကျမ်းဂန်ကသတိပေးထားတယ်သတိပေးထားတော့အဲ့ဒီဖြစ်တတ်တာလေးတွေကိုသတိထားရတာပေါ့လေမုန်းတဲ့လူကိုအစဆုံးပွားရင်မေတ္တာစိတ်ဖြစ်ပါမလားမဖြစ်နိုင်ဘူးမဖြစ်နိုင်ဘူး အလွန်ချစ်တဲ့လူကိုပွားပြန်လို့ရှိရင်လည်းပဲ ပထမဆုံးပွားရင် ပထမဆုံးပွားတာပြောတာပထမဆုံးပွားလို့ရှိရင်လည်းပဲသူ့ကိုကအင်မတန်ချစ်ခင်နေတာဖြစ်တဲ့အတွက်မကြီးတွေပဲချစ်ခင်တာပေါ့လေမိတ်ဆွေတငယ်ချင်းတို့ညီကိုမောင်နှမတို့လို့အဲ့လိုချစ်ခင်နေတာဖြစ်တဲ့အတွက်ပွားရင်ပွားရင်နဲ့သူ့ကျမ်းမာပါစေချမ်းသာပါစေငါမိတ်ဆွေကျမ်းမာပါစေချမ်းသာပါစေ ကိုယ်ဆင်းရဲစိတ်ဆင်းရဲကင်းပါစေအစအစအဆင်ပြေပါစေငါမိတ်ဆွေကြက်မှာပါစေချမ်းသာပါစေလို့ပွားရင်ပွားရင်နဲ့စိတ်ကသူခံစားရတဲ့ပြဿနာတို့ဒုက္ခတို့ဆုံးရှုံးမှုတို့အဲ့လိုရောက်သွားတတ်တယ်ရောက်သွားလို့ရှိရင်ကိုကသူ့ကိုချစ်ခင်နေတာဖြစ်တဲ့အတွက်သူရဲ့ဒုက္ခကိုချင်းစားပြီးတော့ ကိုယ်ပါစိတ်မချမ်းမသာဖြစ်တတ်တယ်အဲ့လိုစိတ်မချမ်းမသာဖြစ်ရင်မေတ္တာစိတ်မဖြစ်တော့ဘူးစိတ်မချမ်းသာတဲ့စိတ်ဟာဆုံးနေသောဒေါသခေါ်တယ်မေတ္တာစိတ်ရဲ့ဆန့်ကျင်ဘက်ပဲဆုံးနေသောဒေါသရောတက်ကြွသောဒေါသရောမေတ္တာရဲ့အနိကယံသူပဲစိတ်မချမ်းသာခြင်းဒေါမနတဆိုတာဆုံးနေသောဒေါသ မေတ္တာရဲ့ရံဒီတခါအမျက်ထွက်ခြင်းစိတ်ဆိုးခြင်းဒေါသဆုံနေတက်ကြွတဲ့ဒေါသအဲ့ဒီဒေါသလည်းမေတ္တာရဲ့ရံလူပဲအဲ့ဒီဒေါသနှမျိုးတစ်မျိုးမျိုးဖြစ်ရင်မေတ္တာစိတ်မဖြစ်တော့ဒါကြောင့်အဲ့ဒီမိမိအလွန်ချစ်ခင်တဲ့ပုဂ္ဂိုလ်ကိုအစအဦးဆုံးမပွားပါနဲ့တဲ့အခုပြောသလို ပွားရင်ကနေပြီးမိမိစိတ်ကသူ့ရဲ့ဒုက္ခဒေသူရဲ့ပြဿနာတွေဆုံးရှုံးမှုတွေစသည်သွားစဉ်းစားမိရဲ့စိတ်မချမ်းမသာ ဖြစ်မှာမို့ဖြစ်တတ်တာမို့မေတ္တာစိတ်မဖြစ်တတ်ဘူးအစဆုံးမပွားပါနဲ့သို့တော့ကိုမေတ္တာပွားလို့နိုင်နေတဲ့အခါကြရဲ့တော့သူ့ကိုပွားပါရပြီထို့အတူပဲမုန်းသူလည်းဒီတိုင်းပဲကိုမေတ္တာပွားတဲ့ မေတ္တာဘာဝနာနိုင်နေတဲ့အခါပွားလို့ရှင်တော့အဲ့ဒီပုဂ္ဂိုလ်ပေါ်မှာလည်းပဲမေတ္တာစိတ်ဖြစ်နိုင်ပြီပွားလို့ရတယ်သို့တော့ပထမဆုံးအနေနဲ့တော့မပွားပါနဲ့မဖြစ်ဘူးနောက်မချစ်မမုန်းအလယ်အလတ်ပုဂ္ဂိုလ်တိကျွမ်းယုံမြပုဂ္ဂိုလ်ပေါ့မစ္ဆတပုဂ္ဂိုလ်ခေါ်တယ်သူကိုချစ်သည်လည်းမဟုတ်ဘူးမုန်းသည်လည်းမဟုတ်ဘူးသူကိုသိနေတာပဲရှိတယ်။အော်ကိုတရားထဲနေလို့သူကဘယ်နေရာဘယ်အိမ်ကနေတာပဲဘယ် ဘယ်ယုံသွားတယ်ဘယ်အလုပ်သွားလေရှိတယ်ဒီလောက်ပဲသိတယ်သူ့ကိုကိုကမုန်းတာလည်းမဟုတ်ဘူးချစ်ခင်တာလည်းမဟုတ်ဘူးအဲ့ဒီပုဂ္ဂိုလ်ကိုမချစ်မမုန်းအလဲအလတ်ပုဂ္ဂိုလ်မစ္ဆတပုဂ္ဂိုလ်ခေါ်တယ်အဲ့သူ့လည်းပဲပထမဆုံးမပွားပါနဲ့တဲ့ပွားရင်ကိုကသူ့ကိုချစ်သည်လည်းမဟုတ်မုန်းသည်လည်းမဟုတ်အလဲအလတ်ပဲသဘောထားတာဖြစ်တဲ့အတွက် မေတ္တာစိတ်မဖြစ်နိုင်ဘူးတဲ့ဖြစ်ဖို့ရတော်တော်ကြိုးစားယူရတယ်ဒါကြောင့်ပင်မနဲ့တဲ့အဲဒါကြောင့်သူလည်းပထမဆုံးမပွားပါနဲ့တဲ့အဲမိမိမေတ္တာပွားတာနိုင်နေပြီဆိုလို့ရှိရင်တော့ပွားပါသူပွားလို့လည်းရတယ်တဲ့ထို့ဒီပဲယံသူကိုလည်းပထမဆုံးမပွားပါနဲ့တဲ့ယံသူပထမဆုံးပွားရင်မေတ္တာအစာဒေါသပဲဖြစ်နေတတ်တယ်တဲ့ မိမိမေတ္တာပွားမှုနိုင်နှင်းလာတဲ့အခါကျရန်သူလည်းပွားပါမေတ္တာစိတ်ဖြစ်ပါတယ်ဒါဘုန်းကြီးတို့မေတ္တာပွားတဲ့ယောဂီတွေကိုတွေးပါပဲဘုန်းကြီးတို့မေတ္တာလေးကျင့်ပေးတဲ့ယောဂီတွေတချို့အဲ့ဒါကိုတွေးအဲ့ဒီသူတို့ရဲ့ကိုတွေးလေးတောင်မှဘုန်းကြီးအခြေပြုဗုဒ္ဓဘာသာမေတ္တာဘာဝနာအခမ်းမှာထည့်ပြီးရေးထားတယ်မေတ္တာဘာဝနာအခမ်းမှာ ဒီတော့အဲ့ဒီပုဂ္ဂိုလ်တွေဟာအစာအုပ်ဆုံးမပွားရမယ့်ပုဂ္ဂိုလ်တွေဒါကြောင့်မုံသူစင်စစ်အလွန်ချစ်မချစ်မမုံသူရန်သူထဲ့က၄ယောက်မှစစွာမပွားဟုအဲ့ဒါပြောတာ gain ဆိုသမောင်မုံသူ chùa bá tượng ngọt tượng ngọt ဓိပ္ပာယ်ကပါတယ်တော့အစာဥဆုံးမပါပါနဲ့မေတ္တာပွားမှုနိုင်နေတဲ့အခါကြမှာပဲပွားပါလိမ်မတူဘူးဆိုလို့ရှိရင်ဩဒီအနေနဲ့သီးသန့်ပိုင်းခြားမပွားပါနဲ့တဲ့ လိန်ဆိုတာအသွင်အပြင်လို့အဓိပ္ပာယ်ရအသွင်အပြင်မတူတဲ့ပုဂ္ဂိုလ်ကို သွားပြီးတော့အောဒီအနေနဲ့ပိုင်ပိုင်ခြားခြားမပေါ်ပါနဲ့တဲ့အမျိုးသားနဲ့အမျိုးသမီးအသွင်အပြင်တူသလားမတူတော့အမျိုးသမီးကအမျိုးသားကိုအမျိုးသားကအမျိုးသမီးကိုသီးသန့်ပိုင်းခြားပြီးအောဒီအနေနဲ့မပွားပါနဲ့တဲ့ ပွားလို့ရှိရင်မေတ္တာအစာတတ်မဲ့စိတ်ဖြစ်တတ်ပါတယ်အဲဒါကြောင့်မပွားပါနဲ့တဲ့သို့တော့လည်းမေတ္တာပွားမှုနိုင်နေတဲ့အခါကျရင်တော့ပွားလို့ရပါတယ်ဒါလည်းဘုန်းကြီးတို့ယောဂီတွေမေတ္တာပွားတဲ့ယောဂီတွေကိုတွေးပါပဲနိုင်နေတဲ့အခါကျတော့တတ်မဲ့စိတ်မဖြစ်ပါဘူးမေတ္တာစိတ်ပဲဖြစ်တာပဲ အဲကျမ်းဂန်ကတော့အဲ့ဒါဖြစ်တတ်တာသတိပေးထားတာလိမ်မတူကတီးပိုင်ချမပွားရသသူသေတဲ့လူကိုလည်းပဲအောဒီအနေနဲ့ပိုင်ချတတ်မှမပွားပါနဲ့တဲ့သူ့ပွားလို့သမာဓိမဖြစ်ပါဘူးတဲ့ဘာကြောင့်လဲလို့ဆိုတော့သေတဲ့လူ သေသွားဘယ်ဘုံဘယ်ဘဝဖြစ်တယ်လို့ကိုသိလားမသိဘူး तू ကနတ်ပြည်ဖြစ်နေတယ်ကိုကလူပြည်မှာဖြစ်မှာပဲဆိုပြီးလူပြည်အာယုံပြုသူ့ကိုပွားနေတယ် ဟုတ်ရတခြားရှာရတလွယ်ဖြစ်မနေဘူးလားအဲ့တော့မေတ္တာစိတ်ဖြစ်ပါမလားမဖြစ်ဘူးဩဒီအနေနဲ့ပိုင်းခြားသတ်မှတ်မပွားပါနဲ့ဆိုဒါဖြင့်အနောဒီအနေနဲ့ပိုင်းခြားသတ်မှတ်မှုမရှိတဲ့မေတ္တာအနေနဲ့တော့ပွားရမလားမပွားရဘူးလားပွားရတာဗောသူတ attva အလုံးနဲ့မပါဘူးလားဘယ်ဘုံဘယ်ဘဝမှာဖြစ်နေတဲ့တ attva အလုံးနဲ့ပါတယ်အလုံးတ attva တွေ ကျမ်းမာကြပါစေချမ်းသာကြပါစေကိုယ်ဆင်းရဲကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေသာသာအရာရာအဆင်ပြေကြပါစေအဲ့ထဲတော့ तू ပါမလွားဘူးလားအရာအနောဒီအနေနဲ့တော့ပါနေပြီဩဒီအနေနဲ့သာမပွားနဲ့အဲ့ဒါလေးတွေ तू ဝတ္ထုတာရကအကြောင်းအရာလေးတွေနဲ့ဝိသုဒ္ဓိမေကဖော်ပြထားပါတယ်ဒါမဲ့သဘောပေါက်နေတဲ့ဆိုဝတ္ထုတာရကမလိုပါဘူးအချိန်ရရင်တော့လည်းပဲနားထောင်ရတာဘ ਹੁ တုတ္တဖြစ်တာပေါ့လေအချိန်တိုလို့ဆိုတော့ဝတ္ထုတာရကမလိုပါဘူးလိမ်မတူကတိပိုင်ချမပွားရသသူ သေသူမှန်ကဘယ်တော့မှပွားရမဖြစ်ဘူးအဲ့ဒါကဩဒီအနေနဲ့ပွားတာ ကဲအစကပြန်ဆိုသမှာမုံသူစင် देखा အဲ့ဒါလို့ဆိုလို့ရှိရင်ဘယ်ပုဂ္ဂိုလ်ကစပွားရပါမလဲလို့မေးစရာရှိတယ်ပထမဆုံးမိမိကိုယ်ကိုသက်သေထားပြီးပွားပါတဲ့ရန်ကသက်သေလို့ပဲဆိုပါတယ်လူရင်းကတော့ကိုချင်းစာ စိတ်ဖြစ်အောင်ပွားတာပါပဲငါကျမ်းမာချမ်းသာခြင်းသလိုတတ္တဝါတွေကျမ်းမာချမ်းသာကြပါစေငါကိုယ်ဆင်းရဲစိတ်ဆင်းရဲမရှိခြင်းသလိုတတ္တဝါတွေကိုယ်ဆင်းရဲစိတ်ဆင်းရဲမရှိပါစေနဲ့ ကိုရင်းစာစိတ်ဖြစ်ပေါ်ပြီးတော့မေတ္တာပွားမေတ္တာစိတ်ပေါ်အောင်လို့တသေးဖြစ်ပွားရတာဟံအဝေရောဟောမိငါဘေးရန်ကင်းရပါလို့ဤအဟံအပြာပိစောဟောမိငါစိတ်ဆင်းရဲကင်းရပါလို့ဤအဟံအနိရောဟောမိငါကိုဆင်းရဲကင်းရပါလို့ဤအဲ့လိုပွားပြီးတော့မှမိမိကိုယ်ကိုပွားပြီးတော့မှသူတစ်ပါးတွေပွားပါတဲ့အဲ့ဒါအဲ့လိုပွားလို့ရှိရင် ငါကိုဆင်းရဲစိတ်ဆင်းရဲကင်းရတယ်လို့တတ္တဝါတွေလည်းကိုဆင်းရဲစိတ်ဆင်းရဲကင်းကြပါစေလို့မေတ္တာစိတ်ဖြစ်ပေါ်လွယ်တယ်တဲ့အဲတက်တည်ထားတယ်ဆိုတော့ကိုရင်းစာစိတ်ပေါ်အောင်လုပ်တာပရမဇုံမိမိကိုကိုပွားပါတဲ့သို့တော်လည်းအကြာကြီးမပွားပါနဲ့တဲ့ဘာကြောင့်လဲဆိုတော့မိမိကိုကိုပွားခြင်းအားဖြင့်အာကောင်းတဲ့တမာရီမဖြစ်နိုင်ပါဘူးတဲ့စိတ်မငြိမ်နိုင်ပါဘူးဒါ မိမိကိုယ်ကိုဆိုကြပါစို့1မိနစ်2မိနစ်လောက်ပွားလိုက်ပြီးတော့မှအမေပွားတယ်ဆိုအမေချမ်းသာပါစေချမ်းသာပါစေကိုယ်ဆင်းရဲစိတ်ဆင်းရဲကင်းပါစေစသာဆင်ပြေပါစေအမေဘေးကင်းပါစေရန်ကင်းပါစေဆိုရင်ကင်းပါစေကုဆွေးခြင်းကင်းပါစေကြည်လင်ရွှင်လန်းအမေချမ်းမြေ့ပါစေအဲဒါလို့ဘွားထို့တူပဲအနောတိခေါ်တဲ့တတ္တဝါအလုံးဘွားလည်းအဲ့လိုပါပဲ။ ပထမကိုကိုကိုသက်သေးဖြစ်ပွားလိုက်ကိုချင်းစာစိတ်ပေါ်အောင်နှမိနစ်လောက်ပြီးတော့တတ္တဝါအလုံးပွားအခုဩဒီအနေနဲ့တစုံတူကိုပိုင်းခြားတတ်ပွားတတ်မှတ်ပြီးပွားတဲ့ခါလဲဒီလိုပဲပထမမိမိကိုကိုနှမိနစ်လောက်ပွားလိုက်ပြီးရင်ကိုမိတ်ဆွေတငယ်ချင်းပွားတဲ့ဆိုမိတ်ဆွေတငယ်ချင်းစီစိတ်အာယုံပြုပြီးတော့သူ့ကျမ်းမှာချမ်းသာစေဖို့ဆင်ញင်နှလုံးသွင်းပွား ဒီလိုမဟုတ်လို့ကိုကကိုဆရာသမားကိုရဲ့ဆရာတော်ကိုရဲ့ဘုန်းကြီးယဟန်ပွားရင်လည်းဆိုလို့ရှင်လည်းအဲ့ဒီဘုန်းကြီးယဟန်စီအာယုံပြုစိတ်အာယုံထားပြီးတော့ကျမ်းပါပါစေချမ်းသာပါစေကိုဆင်းရဲစိတ်ဆင်းရဲကင်းပါစေစသအဆင်ပြေပါစေအဲ့ဒါလိုထက်ခတ်ထက်ခတ်ဆိုပြီးထက်ခတ်ထက်ခတ်ဆင်းရဲနှလုံးသွင်းပွားများတော့မိမိတဏ္ဍာမှာ သူ့ချမ်းသာစေလိုတဲ့မေတ္တာစိတ် ဆင်းရဲကင်းစေလို့မေတ္တာစိတ်အဲ့ဒါဖြစ်ပွားလာတာကိုဟာကိုအဲ့ဒီခါကျတော့သိတယ်အဲ့ဒီမေတ္တာစိတ်ဖြစ်ပြီဆိုလို့ရှင်စိတ်ကပြောလာတယ်ကြီးလာတယ်ကြီးနူးလာတယ်တန်ရှင်းလာတယ်စင်ကြဲလာတယ်ပဇုံတစ်ခုသောအတိုင်းထားပြီးတည်ငြိမ်လဲတည်ငြိမ်လာတယ်အဲအထူးသဖြင့်တော့မေတ္တာစိတ်တကယ်ဖြစ်ပြီဆိုအမြဲတမ်းပြောနေတာမေတ္တာပွားတဲ့ပုဂ္ဂိုလ်က တခါတရံဆိုလို့ရထိုင်းပြီးမေတ္တာပေါ်ရင်လည်းသူကပြုံးနေတာဘေးကနေကြည့်ဘယ်နဲ့ဒီယောဂဒီယောဂီကလည်းတရားထိုင်မှဆိုပြုံးနေတယ်အဲ့လိုထင်ရတယ်တရားထိုင်မှဆိုပြုံးနေတယ်အဲ့ဒီမေတ္တာဓာတ်ကြောင့်စိတ်ကငြိမ်းချမ်းအေးမြတော့ခန္ဓာကိုယ်ကလည်းပဲရုပ်ပါငြိမ်းချမ်းအေးမြတဲ့ခါကျတခါတရံတကယ်တောင်ချမ်းလာတာရှိတယ် ဒီဘုန်းကြီးတို့ဒီမကူပဲအဲ့ဒါလိုမေတ္တာပွားရင်ຫນွေခါပဲချမ်းသာလို့မလို့အနန္တတပည့်ကောက်ချုံတဲ့ယောဂီတောင်ရှိအဲ့လိုတောင်ရှိရှိပါတယ်ဒါမေတ္တာစိတ်ဖြစ်ပြီဆိုလို့ရှိရင်တော့ပြောနေတာရွှင်းနေတာကြီးနေတာအဲ့လိုဖြစ်နေတယ်ဒီတော့ထားကြပါစို့ မိမိကိုယ်ကိုပွားလိုက်ပြီးတော့မှမိမိပွားလို့တဲ့ပုဂ္ဂိုလ်ကိုအာယုံပြုပွားအာယုံပြုပွားတဲ့အခါကျတော့စကားဝဲကြတွေများလဲမများစေနဲ့ရှေးမနေစေနဲ့ကျမပါစေချမ်းသာပါစေကိုစင်းရဲ့စိတ်စင်းရဲ့ကင်းပါစေဒီလောက်ဆိုလို့ရှိရင်မလုံလောက်ကျမပါစေချမ်းသာပါစေကိုစင်းရဲ့စိတ်စင်းရဲ့ကင်းပါစေထဲရင်တော့ထဲအောင်မလေးအစစအဆင်ပြေပါစေထစအဆင်ပြေပါစေအဲဒါလို့ စကားဝဲကြကလမ်းကြောင်းပေးပြီးမေတ္တာစိတ်ကို ဖော်ပေးရတယ်ဖော်ပေးရဲအဲ့လိုဆိုမေတ္တာစိတ်ဖြစ်လာတယ်အဲ့ဒါသူလည်းပဲမေတ္တာစိတ်ဖြစ်လာပြီဆိုရင်စိတ်ကတည်ငြိမ်လာတယ်တည်ငြိမ်လာတဲ့အခါကျတော့စိတ်တည်ငြိမ်တာအဆင့်ဆင့်ရှိတာပေါ့နည်းနည်းတည်ငြိမ်တာများများတည်ငြိမ်တာသိတ်တည်ငြိမ်တာအလွန်အလွန်တည်ငြိမ်တာအဲ့ဒီတည်ငြိမ်တဲ့အဆင့်လိုက်ပြီးပထမဇန်ဒုတိယဇန်တတိယဇန်စတုထဇန်လို့ခွဲတာ တည်ငြိမ်တဲ့အစဉ်ခွဲတာပဲဒါပဲရှိတယ်အဲအဲ့ဒါကတည်ငြိမ်ပြီးကိုယ်စိတ်ဟာစိုက်ပြီးတော့မေတ္တာပွားတဲ့သဘောပေါ်မှာပဲစိုက်တည်နေတယ်ဆိုတော့ကိုယ့်ဟာကိုယ်သိတယ်အဲ့ဒါဇံပဲနာမေတ္တเสียမလို့ပါဘူးပထမဇံဒုတိယဇံတတိယဇံစသည်တတ်เสียမလို့ပါဘူးစိတ်တည်ငြိမ်ပြီးတော့ကုသနာမှာမေတ္တာစိတ်တွေတပွားပွားဖြစ်နေဖို့ပဲဒါပဲလူရဲ့အဲ့တော့ ဘုန်းကြီးပြဘုန်းကြီးတို့ပြိတ္တာဒီလောက်ဆိုပွားတတ်ပြီလားပွားတတ်ပါပြီဟုတ်ကဲ့လားကိုင်းဒါဖြင့်ပွားကြည့်အောင်ကိုဟာကိုဩဒီအနေနဲ့ပုဂ္ဂိုလ်တူပွားရင်လည်းပွားအနောဒီအနေနဲ့တတ္တဝါအလုံးကိုခြုံပွားရင်လည်းပွားနေရာပြင်းထိုင်ခြောင်ညောင်ချီချီတက်တက်သာသာထိုင်ကြွကြော်ရေလျှော့ တင်းမနေစေနဲ့စိတ်လည်းတင်းမနေစေနဲ့ကိုယ်လည်းတင်းမနေစေနဲ့စိတ်ကလည်းပြေပြေရောရောပြော့ပြော့အလိုက်တင်ကလေးကိုယ်ကလည်းပြေပြေရောရောပြော့ပြော့အလိုက်တင်ကလေးအဲဒါလို့ထားပြီးတော့မှပထမဆုံးမိမိကိုယ်ကိုပွားပြီးတဲ့အခါကျတော့မှကိုပွားလို့တဲ့လူကိုပွားအဲတော့စိတ်အားနေသည်မြဘယ်အချိန်မှစပွားလို့ရတာ လမ်းတော်ရင်လည်းပွားလို့ရတာပဲထမင်းချဲရင်လည်းပွားလို့ရတာပဲအဝတ်လျှော်ရင်လည်းပွားလို့ရတာပဲအဲစိတ်အလုတ်မလုတ်သမျှပွားလို့ရနေတာပါပွားနေလဲကောင်းနေတာပဲအဲဒီပွားတဲ့အလေးချင်းများများလုတ်နောက်ကြတော့တလလောက်ရှိတဲ့ခါကျအချိုးထင်ထင်ရှားရှားဖြစ်ပေါ်လာတာတွေ့လိုက်ဒီတော့အဲ့ဒါလိုမေတ္တာပွားခြင်းကြောင့်မေတ္တာစိတ်ဖြစ်တယ်ဆိုလို့ရှိရင်မေတ္တာ ပွားခြင်းကြောင့်ရတဲ့အကျိုးတစ်ဆက်တစ်ပါးရှိတယ်လို့မြတ်စွာဘုရားမိန့်ကြားတယ်အိတ်တဲ့အခါချမ်းချမ်းသာသာနှစ်နှစ်ချဲချဲအိပ်ပျော်တယ်တဲ့အိယာရနိုးတဲ့အခါလဲလန်းလန်းဆန်းဆန်းချမ်းချမ်းသာသာနိုးတယ်တဲ့အိမ်မက်ဆိုမမက်ဘူးအိမ်မက်ကောင်းမမက်တယ်တဲ့မေတ္တာပွားတဲ့ပုဂ္ဂိုလ်ကိုလူချစ်ခင်တယ်တဲ့လူမတပါတခြားတ attva တွေလည်းနတ်နတ်ပြမဆိုင်တဲ့တ attva တွေလည်းချစ်ခင်တယ်တဲ့ မေတ္တာပွားတဲ့ပုဂ္ဂိုလ်ကိုနတ်တွေစောင့်ရှောက်တယ်တဲ့မေတ္တာပွားတဲ့ပုဂ္ဂိုလ်လက်နဲ့အစိတ်မီးမထိခိုက်နိုင်ဘူးတဲ့လက်နဲ့လည်းမထိခိုက်နိုင်ဘူးစိတ်လည်းမမီးနိုင်ဘူးမီးလည်းမလောင်နိုင်ဘူးမေတ္တာပွားတဲ့ပုဂ္ဂိုလ်ဟာစိတ်မြန်မြန်တည်ငြိမ်လွယ်တယ်သမာရိယလွယ်တယ်မေတ္တာပွားတဲ့ပုဂ္ဂိုလ်ရဲ့မျက်နှာဟာကြည်လင်တယ်တဲ့ကြက်တရေရှိတယ်မျက်နှာ မေတ္တာစိတ်ကြောင့်ကြည်လင်ပြီးတော့ကျေတရရှိတယ်မေတ္တာပွားတဲ့ပုဂ္ဂိုလ်သေတဲ့အခါတွေ့တူမတရားဘူးတဲ့မိမိပြုတဲ့ကုသိုလ်လေးတွေတတိယလျက်ပဲဇီဝိတ္တိတွေခြုံငိမ့်သွားရတယ်မေတ္တာပွားတဲ့ပုဂ္ဂိုလ်သေပြီဆိုလို့ရှိရင်နောက်တဘဝမှာဗြမဘုံမှာလာရ ရောက်ရတဲ့ဗြမဖြစ်ရတယ်ဗြမဖြစ်တော့လေ ဗြဟ္မဝိဟာရတရား၄ပါးမေတ္တာကရုဏာမုဒိတာဥပ္ပခါပွားနေရတာပေါ့လေအဲ့ဒါ၁၁ပါးရှိတယ်တဲ့ဂိုင်းဆိုပါအိတ်လဲချမ်းသာအိတ်လဲချမ်းသာနိုးချမ်းသာနိုးချမ်းသာကောင်းရာအိတ်မဲ့တီကောင်းရာအိတ်မဲ့တီလူရောနတ်ပါလူရောနတ်ပါချစ်ခင်တာချစ် စောင့်ရာနတ်တို့သည်လက်နဲ့စိမ့်မိမဖြည့်စည် ကျိုး31ပါးဟောကြားတဲ့မြတ်စွာဘုရားရဲ့ဒေသနာတော်နဲ့အညီမိမိတို့သဏ္ဍာန်မှာမေတ္တာကြောင့်ဖြစ်ပေါ်တဲ့အကျိုးတွေရရှိအောင်ဒီနေ့အပြင်လည်းမိမိသဏ္ဍာန်မှာမေတ္တာစိတ်တွေဖြစ်နေတဲ့အတွက်တ attva တွေမိမိဒီဟုသော အကြောင်းကြောင့်ကိုယ်ဆင်းရဲစိတ်ဆင်းရဲမဖြစ်ရအောင်ကိုယ်ချမ်းသာစိတ်ချမ်းသာပဲဖြစ်ရအောင်မေတ္တာတရားပွားများအထောက်ပြီးတော့ မေတ္တာတမာရီအခြေခံလဲဝိပဿနာတရားပွားများအထုတ်နိုင်ကြသဖြင့်ဝိပဿနာဉာဏ်နဲ့တဆင့်နဲ့တဆင့်ရင့်တန်ပြီးလင်မဲ့ဉာဏ်ဖူဉာဏ်နဲ့နိဗ္ဗာန်ကိုဝင်နိုင်ကြပါစေ။သာ